ပြင်ဝေနေတတိတွေကိုလည်းသိစေတော်မူသောမြတ်စွာဘုရားဘောဝဣတရိယာသာတိဘုဒ္ဓောလီနှင့်သုံးမြေပြဝတော်မူသောမြတ်စွာဘုရားဘုရောမြတ်ဤသိတော်ကိုဘုပိုင်နိုင်နေတော်မူခြင်းဒီဘုရားဣတရိယာဘုံတော် ဘုရားသောလောကုတ္တရာတရားအတိဟုသောဓမ္မဘုံတော်ဟုတ်တိုင်းမှန်စွာသုံးမြသောလောကတွင်ပြန့်နှံ့ကြတော်ရခြင်းဒီဟုသောယတဘုံတော်မင်္ဂလာကြီးဟဲ့တင်းနေပြီတို့အချိုးတကြသတ္တရောမူလာခြင်းဒီဟုသောသိရိဘုံတော်အလိုတော်ရှိတိုင်းမဆိုင်မတွား ဤစီဝမူရခြင်းဒီဟုသောကာမဘုံတော်သာတမေညာသာမိတာညာတိုင်အောင်ရစေနိုင်သည်ကျမ်းပိုင်ဒီမာတော်မူသောဒီရတော်ဒီဟုသောဘယတဘုံတော်ဒီရောကယမနောဒီရတော်မူသောမြတ်စွာဘုရားဒီရောလေရံသာတာဘုံဘုရားနှင့် သူများကုန်လုံးပြည့်စုံတော်မူသောမြတ်စွာဘု များသည်ဗန္ဓိတိကောသူများပြောကြစကားနှင့်များမယုံကြပဲဈာနာကိုယ်တိုင်သိမြင်နိုင်သောတရားတော်မြတ်ပါပေ၏ဘာဝဒါဓမ္မောရှင်တော်မြတ်တရားဟောမိကြသည်မဲ့လေးပါတရားတော်မြတ်သည်အာဂါလိကော အကျိုးမနဲ့မတင်မနဲ့အချင်းရုပ်ပြီးတော့တရားတော်မြတ်ပါလေဘောဝဒါဓမ္မောရှင်တော်မြတ်ဗျာဟောမိတ်ကြသည်သောဘုရား အစောဥကြောင့်မိလောင်တော်လေမနာပဲနှင့်စိတ်ထဲရအောင်အဆောင်တိုင်းတော်တရားတော်မြတ်ပါလေ ဘာဝနာပွားတာလဲဗုဒ္ဓနုတ္တိဘာဝနာဓမ္မာနုတ္တိဘာဝနာသံဃာနုတ္တိဘာဝနာပွားတာဟုတ်ကဲ့လားသမထဘာဝနာဗုဒ္ဓနုတ္တိဘုရားရှင်ရဲ့ဂုဏ်တော်ကိုဆင်ခြင်အောင်မေ့တာဓမ္မနုတ္တိတရားတော်ရဲ့ဂုဏ်တော်ကိုဆင်ခြင်အောင်မေ့တာသံဃာနုတ္တိသံဃာတော်ရဲ့ဂုဏ်တော်ကိုဆင်ခြင်အောင်မေ့တာ နေ့တာမှလာပြီးတော့တရားအထုတ်တာဝိပဿနာတင်မဲ့အထုတ်တာလားမဟုတ်ပါဘူးဒါပြင်ဘာရောအထုတ်သေးတယ်လဲအဲသမထဘာဝနာရောအမထုတ်ဘူးလားဘယ်အခါမှအထုတ်တယ်လဲအာယုံစပြီးတဲ့အခါမှအထုတ်သည်ဟုတ်ကဲ့လားဘာသမထတွေများအထုတ်တော့ ဗုဒ္ဓနုတ္တိဓမ္မနုတ္တိသံဃာနုတ္တိအဲ့တော့သမထလည်းအာထုတ်တရောဝိပဿနာလည်းအာထုတ်တရောမဟုတ်ပေဘူးလားမကောင်းဘူးလားဒီတော့အဲ့ဒီမှာနည်းနည်းလေးခုနအပန်ကြားတာဘုန်းကြီးကပြောเสียရှိတယ်ပစ္စတံဝေဒိတဘောဝေညူဟိအဲ့ဒီမှာဖတ်တာကတချို့တချို့ဘယ်လိုဖတ်တယ်လဲဆိုတော့ ပစ္စတံဝေရိတာဘောဝိညိုဟိတဲ့မလေးစာလဲကြည့်ဖတ်ကြပါဦးဝိညိုဟိမဟုတ်ပါဘူးစာလဲသေချာဖတ်ပါဦးဟုတ်ကလားပစ္စတံလားပစ္စတံလားပစ္စတံမြေပစ္စတံမှတ်တာဟုတ်ကလားပစ္စတံလားပစ္စတံလားပစ္စတံနော် ချို့ကြတော့ပစ္စတန်လည်းမဟုတ်ပစ္စတန်လည်းမဟုတ်ဘယ်လိုဖြစ်သွားလဲဆိုပစ္စတန်နဲ့ဘဝရောနော်ပစ္စတန်ဝိရိတဘောဝိညိုဟိဝိညိုဟိတဲ့ကဲစာရဲကြည့်ပါဦးဝိညိုဟိလားဘယ်လိုရေးထားတော့ဝါရေလုံးကြီးတင်ဝိမလားညာကြီးနှချောင်းကြီးညူမဟုတ်လားအဲ့ဒါကိုဘယ်လိုလုပ်ညိုဖမလို့တဲညိုကျင်တာကိုနော်ဘယ်လိုဖတ်ရမှာလဲ ဝိညူဟိဝိဝိနောက်ကညာကြီးတတ်လို့မှုညာကြီးဆိုတာအတိတ်ကညာနှလုံးလိုအတိတ်ပဲရှိတယ်အဲဒါကြောင့်ညာတစ်လုံးကိုအတတ်အနေနဲ့အတော့ဝိဖတ်ရတယ်ဝိညူဟိဟုတ်ကဲ့လားဘယ်လိုအမှန်ဖတ်မလဲပစ္စတံလားပစ္စတံလားပစ္စတံဟုတ်ကဲ့လားဝေဒိတဘောဝေညူဟိ အဲ့ဒါကဗုဒ္ဓနုဒတိဓမ္မနုဒတိသံဃာနုဒတိနောက်သီလာနုဒတိသီလဆိုတာမိမိရဲ့သီလကိုဆင်ញင်တာမိမိရဲ့သီလကိုဆင်ញင်တာမိမိရဲ့သီလကိုဆင်ញင်တယ်ဆိုတာနတ်တို့ရဲ့သီလနဲ့နှိုင်းယှဉ်ပြီးဆင်ញင်တာဒါမလို့မနောနတ်တို့ရဲ့သီလနှိုင်းယှဉ်မနေရပါဘူးကိုယ်သီလကိုဆင်ញင်တဲ့သီလဆင်ញင်မဲ့သီလနုဒတိဖြစ်တာ စာကနုတ္တိစာကဆိုတာဘေကံလူတန်းစွန့်ကြတာမိမိရဲ့ဒါနကိုပြန်ဆင်ញင်တာမိမိဆွမ်းလူထားတာသင်္ကန်းလူထားတာကြောင်းလူထားတာစေပစ္စည်းလူထားတာတခြားဘာပဲဖြစ်ဖြစ်မိမိရှိတာကိုပြန်ပြီးဆင်ញင်နှလုံးသွင်းပြီးကုသိုလ်ပွားနေတယ်ဆိုတာစာကနုတ္တိဒေဝတာနုတ္တိနတ်တို့ရဲ့ဂုံကိုဆင်ញင်နှလုံးသွင်းတာဥပဥပသမနုတ္တိ ငြိမ်းအေးတဲ့သဘောကိုဆင်ញနာငြိမ်းအေးတဲ့သဘောကိုဆိုတာအမြင့်ဆုံးဆင်ញနာတော့နိဗ္ဗာန်ရဲ့ငြိမ်းအေးတဲ့သဘာဝကိုဆင်ញနာတို့ကလည်းနိဗ္ဗာန်ရဲ့ငြိမ်းအေးတဲ့သဘာဝဆိုတာပေါ်အောင်ဆင်ញနိုင်ခဲ့တယ်မိမိတဏ္ဍာမှာလောဘဒေါသမောဟကိလေသာငြိမ်းနေတဲ့အခါမှာမိမိဘယ်လိုနေကြလဲအဲ့ဒါပြန်ပြီးဆင်ញင်ရင်ဥပဒမနုဒ္ဓတိဖြစ်တယ်လောဘဒေါသမောဟကင်းနေပြီဆိုလို့ရှိရင်မိမိတဏ္ဍာမှာပူလောင်မနေပြီဘူးလားဟမ် ဘယ်လိုနေလဲအေးငိမ့်နေတယ်မဟုတ်ဘူးလားအဲ့ဒီအေးငိမ့်တဲ့သဘောကိုဥပသမခေါ်တယ်ဒီအေးငိမ့်တဲ့သဘောဆင်ញင်နှလုံးသွင်းအိုးငါတရားရှိမှတော့ရှုစိတ်နဲ့အရှုခံအာယုံကြိုက်လို့မို့လို့စိတ်ကလေးငြိမ်ပြီးတော့စိတ်ထဲမှာလောဘဒေါသမောဟကင်းတော့ငါစိတ်ကလေးငြိမ်ချမ်းလိုက်တာအေးမြလိုက်တာချမ်းသာလိုက်တာအဲ့ဒါလေးပြန်ဆင်ញင်နှလုံးသွင်းတာကဲအဲ့လိုငြိမ်းချမ်းအေးမြချမ်းမြေ့တာများဆင်ញင်ဘူးကြလားတွေ့ဘူးကြလား တွေ့ဘူးလားအဲ့လိုငြိမ်းချမ်းတဲ့သဘောအေးမြတဲ့သဘောချမ်းမြေ့တဲ့သဘောကိုတွေ့ဘူးကြလားဟမ်ဘယ်ခါမှတွေ့ဘူးတော့ရှုမှတ်တဲ့အခါမှာရှုမှတ်လို့ကောင်းတဲ့အခါမတွေ့ဘူးလားတွေ့တယ်အဲ့ဒါအဲ့ဒီဟာကိုပြန်ပြီးကိုယ်ကဆင်ញင်နှလုံးသွင်းတာအဲ့ဒီခါတုန်းကငါဒီလိုငြိမ်းအေးခဲ့တာပဲချမ်းမြေ့ခဲ့တာပဲအခုအိမ်ပြန်ရောက်တော့သားဘူးသမီးဘူးဇနီးဘူးခင်မွန်းတဲ့ဘူးနဲ့ရှုပ်ပွေးနေတာပါပဲဟဲ့ဟော အဲ့ဒီအပူတွေကြားတဲ့ရောက်တဲ့အခါကျမှအေးငိမ့်တာပြန်ဆင်ခြင်ကြည့်လိုက်နည်းနည်းတော့တက်တာရမရဘူးလားရတယ်ဒါပေမဲ့လို့အိမ်နေကြမအောင်လားမေ့ကြတော့ကဲအဲ့ဒါရအောင်ငါပြန်ပြေးမှာပဲဘယ်လိုလဲအဲကျောင်းကိုပြန်ပြေးမှာရိုက်တာပြန်ပြေးမှာအဲ့လိုဖြစ်သွားတယ်အဲ့ဒါဥပဒမနုဒတိဒါပဲရောက်သွားဟမ် စိတ်တရားစိတ်ထဲရောက်တာတော့အခုကပြောတာစိတ်မဟုတ်ဘူးလားကဲဆင်ញံနှလုံးသွင်းတာစိတ်မဟုတ်ဘူးလားလို့ရုပ်ကဆင်ញံနှလုံးသွင်းတာလားမသွင်းတတ်ပါဘူးစိတ်ကဆင်ញံနှလုံးသွင်းတာပြီးတော့မရဏနုဒတိတဲ့မရဏနုဒတိဆိုတာမနမရဏတတိပါပဲဆင်ပေခြင်းတရားကိုဆင်ញံတာဩတတ္တဝမှန်သမျှမွေးလာတာဘာလို့ကိုလဲဒီလိုပဲမွေးပြီးတည်ကြရတာပဲ မသေးတဲ့တ attva ဆိုတာမရှိဘူးဒါကြောင့်ငါလည်းပဲဒီနေ့ပဲဒေမလနဲ့ပြန်မယ်ဒေမလနောက်တနားရီနှစ်နာရီပဲဒေမလတရားမှာပဲဆင်ញင်နှလုံးသွင်းရနောက်တစ်ခုကအာနာပါနတတိပွဲရတော့ဘုန်းကြီးတို့ငယ်ငယ်တုန်းကကြားဦးတယ်အာနာပါနာနုတ်တတိတဲ့အာနာပါနာနုတ်တတိတဲ့ အာနာပါနတတိဆိုတာဝင်လေထွက်လေကိုတတိကပ်ပြီးရှုတာ။ဘောင်ကြီးကကျမ်းဂန်နဲ့ကပြောနေတာနော်။ဟောဒီကျမ်းဂန်နဲ့ကပြောတာ။စာအုပ်ကြီးကြီးပြောတာအလွတ်ပြောတာများအောင်မိတ်မနေနဲ့။ဘလောက်တော်လဲ။ဘာစားဟုတ်လဲ။ဟမ်မြင်ဘူးလား။ မ်းမြေခြေပြုနောက်တစ်ခုကကာယကတာသတိတဲ့အနုတ္တိဆယ်ပါးတဲ့ကာယကတာသတိခန္ဓာကိုယ်မှာဖြစ်နေတဲ့သဘောအစု32မျိုးကိုဆင်ញင်နှလုံးသွင်းတာဟုတ်ကဲ့လားကာယကတာသတိဆိုတာဘာလဲခန္ဓာကိုယ်မှာရှိနေတဲ့အစုတရား32မျိုးကိုဆင်ញင်နှလုံးသွင်းတာဘယ်လိုလဲဟမ် လို့လဲဆလဆင်းခြင်းနှလုံးသွင်းပုံကဒီခန္ဓာကိုယ်မှာသပင်မွေးညင်လက်သေးခြေတဲ့သွားအရေးအသာအကျော်အယုတ်ဟုတ်ကလားအဲ့32ပါးရှိတာကိုဆင်ញင်နှလုံးသွင်းတာကာယကတတတိအဲ့ဒါအနုတ္တိ10ပါးပဲဒါတော့ဘုန်းကြီးပြောခဲ့ပြီအာဟာရပฏิကုလတညာအစာအာဟာရမှာယွန်းစရာလို့ဆင်ញင်နှလုံးသွင်းတာတပါး အခုကုဋ္ဌသဘာဝနာခေါ်တဲ့32ကုဋ္ဌသကတော့အနုတ္တိတဲ့ပါဝင်တယ်သူ့ကိုတပါးတိချမဆိုရအောင်အနုတ္တိ10ပါးတဲ့ပါဝင်တယ်နောက်တစ်ခုကဘာလဲလို့ဆိုတော့အဲ့ဒီတစ်ခုကတော့ယောဂီတို့ကြားလဲကြားဘူးမှမဟုတ်ဘူးသိလဲသိမှာမဟုတ်နောက်ဆုံးတစ်ခုကစတုဓာတုဝဘုထမ်းတဲ့ကဲကြားဘူးကြလားမကြားဘူးပါဘူးပဲကြားဘူးလိမ့်မလဲ အဲ့ဒီသတိဝဓာတုဝဝထံတပါတဲ့အဲ့တော့40ပြည့်သွားပလားကမ္မထံ40ပြည့်သွားပလားသိကြလားဒါပြန်စတုဓာတုဝဝထံဆိုတာဘာလဲဟမ်အမိတ်ကြီးပါခင်ဗျာอืมဒါပဲ စတုဆိုတာလေဓာတုဆိုတာသဘာဝဝဝဋ္ဌံဆိုတာပိုင်းခြားပြီးသိမြင်တာပိုင်းပိုင်းခြားခြားသိမြင်တာစတုဓာတုဝဝဋ္ဌံဆိုတာသဘာဝကြီး၄မျိုးကိုပိုင်းပိုင်းခြားခြားသိမြင်ခြင်းတဲ့ဟုတ်လားစတုဓာတုဝဝဋ္ဌံဆိုတာဘာလဲသိမြင်ခြင်းတဲ့စတုဓာတုဝဝဋ္ဌံဆိုတာဘာလဲနောက်ကြပြန်မေးပါနော် စရိကတုဝါထံဆိုတာပါလဲအဲ့ဒါကြားဘူးလားကြားဘူးရတယ်ကြားဘူးသေးပါဘူးတဘာဝကြီး၄မျိုးကိုပိုင်ပိုင်ခြားခြားသိမြင်တယ်ဆိုတဲ့စကားတော့မကြားဘူးပါဘူးဓာတ်ကြီး၄ပါးကိုသာကြားဘူးတာပါဟုတ်လား ဣမသမိန်မေကာယေပထဝီဓာတုအာဘောဓာတုဒေဇောဓာတုဝါယောဓာတုတိတဲ့ဒီလိုပစ္စဝိခိတပါဆင်ញံနှလုံးသွင်းရမယ်မေငါဣမသမိန်ကာယေဤခန္ဓာကိုယ်ကြီး၌ပထဝီဓာတုခဲမာကြံတန်နုညံသဘောအာဘောဓာတုယူစည်းဖွဲ့စည်းတိတ်တိပုတွေလုံခဲကြည်လေသဘော ပေသောဓာတုပူနွေဧတကောဝါယောဓာတုထောက်ကံတောင်းနှင်းလှုပ်ရှား၍ရှားသဘောတို့သည်အဋ္ဌိမုတ်ချမသွေရှိပါပေကုန်၏ဟောအဲ့ဒါဆင်ញနှလုံးသွင်းတာကြားဘူးကြလားဟမ်ကြားလဲကြားဘူးလေအားလည်းထုတ်ဘူးပါလေဘုန်းကြီးတို့ယောဂီတွေတော့ကြားလဲမကြားဘူးအားလည်းမထုတ်ဘူးနဲ့တူတယ် ဝါယောဓာတုထောက်ကံတောင်းနှင်းလှုပ်ရှား၍ရှားသဘောဖောင်းတယ်ဆိုတာဘာကိုရှုတာတော့ထောက်ကံတဲ့သဘောရွေးရှားတဲ့သဘောရှုတာမဟုတ်လားပိန်တယ်ဆိုတာကဘာရှုရလဲထောက်ကံတဲ့သဘောရွေးရှားတဲ့သဘောရှုတာဒီကဘာဝကိုရှုတာကြွတယ်ဆိုတာကဘာရှုရလဲတရေချင်းတရေချင်းအထက်ရွေ့ရွေ့သွားတယ်ရွေးရှားသဘောရှုတာမဟုတ်လားလှမ်းတယ်ဆိုတာတရေချင်းတရေချင်းရှေ့ရွေ့သွားတာရှုတာမဟုတ်လားအဲ့ဒါစတုဓာတုဝဝဋ္ဌံမဟုတ်ပေဘူးလား ဟောဘယ်နဲ့တော့တောင်ကြီးမိနေပြီမတောင်မမြင်မဲဖြစ်နေပါလားနော်ကိုယ်တိုင်ရှုမှတ်နေပြီးတော့ဒီတရားမကြဘူးဖြစ်နေခိုက်တာနော်တဘာဝကြီးလည်းမျိုးကိုပိုင်းပိုင်းခြားခြားသိမြင်တာတဲ့ကိုင်းလိုက်စို့မေငါဤဣမသမိန်ကာယေဤခန္ဓာကိုယ်၌ ဒီလိုဆိုဤယုတ်ကိုကြီး၌ပတဝိဓာတုခက်မှာကျန်တန်လူညံသဘောအာဘောဓာတုယူစီဖွဲ့စည်းသိတိပုတွေလုံခဲจิตလေသဘောဒေဇောဓာတုဥနွေဧသဘော ဝါယောဓာတုထောက်ကံတောင်းနှင်းလှုပ်ရှား၍ရှားသဘောတို့သည်အဋ္ဌိမုတ်ချမသွေရှိပါပေကုန်၏မေငါဤဣမသမိန်ကာယေဤယုတ်ကိုကြီး၌ပထဝီဓာတု ထက်မှာကျမ်းနံညံ့တကောအာဘောဓာတုယူစီဖွဲ့စည်းတိတ်တိဘူးတွေလုံးခဲจิตလက်တကောဒေသောဓာတုဥနွေဧတကောဝါယောဓာတုထောက်ကံတောင်းတဲ့ လှုပ်ရှား၍ရှားသဘောတို့သည်အဋ္ဌိမုတ်ချမသွေရှိပါပေကုန်၏အရေးကြီးတယ်နော်ယောဂီဒါရတာမှဒါမရလို့မဖြစ်ဘူးယောဂီအထုတ်နေတာဒါပဲသုတ္တတိဝါထံကမ္မထံယောဂီအထုတ်နေတာကြွားတယ်နှမ်းတယ်ချတယ်ဆိုတာလဲဒါပဲကိုယ်တယ်ဆန်းတယ်ဆိုတာလဲဒါပဲထိုင်တယ်ထိုင်တယ်ထားတယ်ထားတယ်ရှုတယ်ဆိုတာလဲဒါပဲအဲ့ဒါမူတယ်ပြီးရှုနေတာဟုတ်ကလား အရာဆိုရမှာနော်မမို့ရမလားဟမ်ရမလားရအောင်ဆိုသို့မင်္ဂာဤဣမသမိန်ကာယေဤယုတ်ကိုကြီး၌ပထဝီဓာတုခက်မာဉာဏနုညတကောအာဘောဓာတုအာဘောဓာတု ယူစည်းဖွဲ့စည်းသိတိဘူးတွေလုံးခဲจิตလေသဘောဝပါတိသောဓာတုဘူးနွေဧသဘောဝါယောဓာတုထောက်ကန်တောင်းနှင်းလှုပ်ရှားရွေရှားသဘော အောက်ကံတောင်းနှင်းလှုပ်ရှား၍ရှားသဘောတို့သည်အဋ္ဌိမုတ်ချမသွေရှိပါပေကုန်၏မေငါဤဣမသမိန်ကာယေဤယုတ်ကိုကြီး၌ပထဝီဓာတုခဲမငါကျမ်းဏနုညံသဘော အာဘောဓာတုယူစီဖွဲ့စည်းသိတိပုဒွယ်လုံခဲจิตလက်သဘောဧသောဓာတုပူနွေဧသဘောဝါယောဓာတုထောက်ကံတောင်းနှင်းလှုပ်ရှား၍ရှားသဘောတို့သည် အတ္ထိမုတ်ချမသွေရှိပါပေကုန်၏ ရသွားလားဘယ်နှခေါက်ရှိသွားလဲဒီလောက်နဲ့ဘယ်ကြည်အောင်သုံးခေါက်နဲ့ဘယ်ကြည်လိမ့်အောင်မလို့မဟုတ်လားဒါဖြင့်ဘာလို့ဖို့လိုသေးတော့ဟိုငငယ်ကထိုင်းနောက်ထတွေပြောတဲ့ကြားဦးတယ်လေမဟော့ညံနဲ့တကြောပြန်မအောင်နဲ့နော်ကြားဦးလားမဟော့ညံနဲ့တကြောပြန်မအောင်နဲ့ gain 的卡。 nữa tại các chùa